Radana Sutta Panidana to padaya tathagata sadasa paramiyo Dasa upa paramiyo dasa paramattha paramiyo ti Samating sa paramiyo panca mahabrijage Samating လောကထကြရိယံညာတထကြရိယံဘုဒ္ဓထကြရိယံတိတိတ်သောကြရိယာယောပัจจิมဘဝေကဘဝောကံတိံဇာတိံအဘိနိခမနံပဒါနကြရိယံဘောဓိပလံကေမာရဝိဇယံ စပေညုတင်ညာနာပฏิဝေဒံဓမ္မစကပဝတနံနဝလောကုတ္တရဓမ္မေဟိစပေပိမေဗုဒ္ဓဂုဏေအဝိဇ္ဇတဝါဝိစာလိယတိစုပကရန္တရေစုတိယမရတ္တိံပရိတံကရွန်တော อายสมาอนันดาทิโรวิยาการุญญาจิตตังอุปัฏฐิตวะกอดีสัตตาสหเสสุจักกวาลิสุเดวดายาสานังปฏิกนังดิยัญจาวิสาลียาบุเร ရောဂမနုဿာဒုပိခသံဗုဒံတိဝိတံဘယံခိပမန္တရာဒပေစီပရိဒန္တံဗနာမဟေယာနိဒာဘုဒ္ဓာနိသမဂတာနိဘုံမာနိဝါယာနိဝါအန္တလိခေ Sabewa Buddha Sumana Bawandu Adhobi Segeja Sunandu Basidang dasmahi Buddha Nisa medha Sabe Medang Garota Manusia Bajaya diwa jarado jaharan di beleng dasma hi yang kenci wedang idawa ယံရတနံပဏိတံနာနောသမံအထိတထာဂတိနာဣဒံပိဗုဒ္ဓေရတနံပဏိတံဧတေနာစัจเจနာသုဝတိဟောတုခယံဝိရာဂံအမတံပဏိတံ Yade jaga sakya muni samahito Nadina damina samati kenji Idam bidami radanam banidam Idena sachena sovati hodu yam buddha ယံဗုဒ္ဓစထောပရိဝဏယေစုကျေ စမာတိမာနံတရိကဉ္ညမာဟုစမာတိနာတေနသမောနဝจတိဣဒံပိဓမ္မေရတနံပဏိတံဧတေနာသစ္စေနာသဝတိဟောတုယေပုဂ္ဂလအထစတံပသတ္ထာ จัตตาริเอตานิยุกานิหนติเตตะขิเนยสุกตัสสะสาวกาเอเตสุเดนานิมหาพลานิဣဒံပိသံဃေရတနံပဏိတံဣတေနာသစ္စေနာသုဝတိဟောတု ယေစုပယုတ်တာမနသာဒံလေနာနိဂာမိနောဂောဓမ္မသစနမေတေပฏิပတ္တာအမတံဝိကံရှာလတ္တာမုဒ္ဒနိဗ္ဗုတိံဘုံကြမာနာဣဒံပိသံဃေရတနံပဏိတံ ဣတေနာသัจเจနာသုဝတိဟောတုယထိန်ဒခီလောပထဝိစီတောစီယာจตุปิวาเตหิอะสัมปกัมปิโยတထုပမံသပ္ပရိသံဝဒာမိယောအရိယစัจ जा နိအဝိဇ္ဇပသတိ Idambi bi sangge radanam panidam etena sacchena suvati hotu ye ariya sacchani vibhavayanti gambira panyena sudesidani Kincha pide hon နတေဘဝံအထမမာတိယံတိဣဒံပိသံဃေရတနံပဏိတံဧတေနသัจေနသုဝတိဟောတုသဟဝသဒသနသမ္ပဒာယတယစုဓမ္မာဇဟိတဘဝန္တိ Sekaya Diti Wiji Keji Danja Sila Badang Wabi Yadati Kenji Jaduha Pai Hija Wipamodo Jajabi Tanani Ababagadong Idambi Sangge Radanam Banidang Idambi Banidang ဣတိနာစัจ చే နသုဝတိဟောတုကိဉ္ချာပိသောကာမကရောတိပပကံကာယနာဝါจาဥဒ္ဒจิตသဝါအဘဘာသောတသပတိချာဒာယအဘဘတဒိဋ္ဌပဒသဝုဒ္ဓ ဣဒံပိသံဃေရတနံပဏိတံဧတေနာသัจเจနာသုဝတိဟောတုဝနပဂုံဘေယထာဖုစီတကေဂိမာနာမာစေပထမသမိန်ဂိမေတထုပမံဓမ္မဝရံအတေစေယ นิบานากามิงปรมาหิตายาอิดังปิพุทธิรตนังปณิดังเอเตนาสัจเจนาสุวทิหตุวรวรเณญุวรโตวรหโรอนุตตรธรรมวรังอาติสยี ဣဒံပိဗုဒ္ဓေရတနံပဏိတံဧတေနာစัจเจနာသုဝတိဟောတုခိနံဗုရာဏံနဝနတ္ထိသံဘဝံဝိရတာจิตာယတိကေဘဝစမိန် တေခိနပိဇာအဝိရုံလီချန္တာနိဗ္ဗာန်တိတိရာယထယံပတိဘောဣဒံပိသံဃေရတနံပဏိတံဧတေနသစ္ချေနသုဝတိဟောတုယာနိဒဗုဒ္ဓာနိသမဂတာနိ ဘုံမာနိဝါယာနိဝါအန္တလိခေတထာဂတံဒေဝမနုဿာပုจิတံဗုဒ္ဓံနမသာမသုဝတိဟောတုယာနိတာဘုဒ္ဓာနိသမဂတာနိဘုံမာနိဝါယာနိဝါအန္တလိခေတထာဂတံဒေဝမနုဿာပုจิတံ ဓမ္မံဓမ္မစာမသုဝတိဟောတုယာနိဒာဘုဒ္ဓာနိသမဂတာနိဘုံမာနိဝါယာနိဝါအန္တလိခေတထာဂတံဒေဝမနုဿာပုจิတံစံဃံနမသမသုဝတိဟောတု Radana Sudam Niti Dam.